ဧကရေ1385ခုဝါဇုလာဇန်9ရက်နေ့2013ခုနှစ်9လပိုင်း16ရက်နေ့အနန္တကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားချင်းမြင့်တော်မူသောတိလဆွဲ၍ဝိပဿနာမြဲကြပါတရားတော်အာပတိအာရေ တိလာတော့ပဲစေပါတော့စေပါပဲလေလူကြတော့ပါပိစာတိလာသူတိကြတော့ခါဟာတာတိလာလူတို့ဆောက်တော့ကျင်တော့ဖတ်တဲ့တိလာဟုတ်ကြအဲ့ဒီတရဏဂုံသုံးပါးနဲ့ဒီတိလာတရားတော့တမန်ရာစာမိအဖြစ်ကောင်းမှာပါပြီတောင်းတာခါလို့ပါနောခံကတဝါဆိုချင်းရောက်ချင်းကိုပြု၍ ဒေနာသီလပကတိဒေတာသေဒနာတော်မှာဘုရားကလို့တို့ကိုလျှောက်ထားတာ။ဘုရားတို့ကရှိရတဲ့တိုင်ပြောမှာသူတို့ပြောတော့ကလိုက်လာတာနဲ့တူပါတယ်။ဟုတ်လို့ကျင်းလို့လား။ဟင်တို့ကတချင်းဆိုရင်တော့ဒါကဘုရားရှိကိုမလွှဲတာလို့ဆိုတာဖြစ်ရဲ့။ငြိမ့်တယ်။နှစ်ချင်းဆိုတော့တော်တော်လေးကိုလူချင်းလို့ ရက်သုံးရင်ကြိုင်တော့ဟာအင်မတိအင်မတန်ကိုလိုချင်လိုတောင်းလာနေမှာပဲဆိုတို့ကသုံးချင်မြောက်မှာပြီးကောင်းပြီရဟင်သုံးချင်ချီတာကတို့တို့ကထုံးစံတိုင်းလုပ်နေလို့ဒီကေတော့အဲ့ဒီတိုင်းခဏတော့ကောင်းပါမှာသုံးချင်တကယ်တော့လည်းပုံပြရမှာပြီးပြီဟင်ဘာဖြစ်လို့လဲဆက်လာ အရေးကြီးဆုံးချိုယုံလေးနဲ့ပြီးနေပွားရမှာဒီတရဏဂုံဆုံးရင်ဒုက္ခမဆုံးမှာပဇာဆုံးလည်းမပြီးရပါဟုတ်ကြအဲတော့တို့ပြောနေကြအတိုင်းဆိုရင်တော့စိတ်ထဲဝင်နေတဲ့ပုဂ္ဂိုလ်ကလက်နဲ့တောင်းတရဏဂုံကလက်နဲ့ပဲတော့နော်ကိုယ်ကိုယ်ကိုကာကွယ်ဖို့လည်း internet ကိုမဲ့လေဒီကိုကိလေသာရံသူကိုတောက်ဖို့လေဒီ internet ကိုမမဟုတ်ဘူးလားဒီအဲ့တော့ internet ကိုလည်းလည်းကိုတန်ဖိုးစီလာကောင်းတယ်တန်ဖိုးကလွယ်လို့ပေးလိုက်လို့ဒီလက်နဲ့ရံသူလက်တဲ့ရောက်သွားတယ်တန်ဖိုးကရံသူချက်ခဏတန်သားလည်းမဟုတ်ဘူးတန်သားထောင်ကြတန်ဖိုးကိုရံသူချက်ခဏဘာလို့တော့တိုင်းကြီးကထားတဲ့လက်နဲ့ မယုံမသိပြုမှုများဟင်တို့လောကီထောက်ဆောင်ပါလေဒီမှာလည်းတို့တရဏဂုံသုံးပါးကိုတောင်းသူကတောင်းတော်လည်းပဲပေးသူကတောင်းကြီးလေဟင်မကြုံမနဲ့ပြစလက်ကပြထားတော့ပေးသူကတောင်းမကြီးဘူးခုဟာရောဖြစ်ကိုဖြစ်ကြပါလားပြမလို့တောင်းတာလားဘာလို့ ဝေးလို့ရဘူးဗျာဟင်ဟဲ့ဟုတ်ပြီလားဒီကဟင်ပြစ်ဖို့ရပြီးတာတော့ဆိုရုံလေးနဲ့မပြီးနဲ့အဲ့တော့သူတို့ဒီလောင်ကြီးတောင်းဝန်ထောက်ရင်တော့တော်တော်လေးကိုလိုချင်ပုံပေါ်တယ်အဲ့ဒီမှာတို့ကဆိုတော့ပါလေရမှာဝရမိတာဝိဋ္ဌာနဆိုဘူးလားဆိုပါဘူးအဲ့ဒါဘာပြောလားတို့ ဟင်ကိုပါလို့လားပါချာနေမောလာဟင်ဘာလို့ငါဆိုသူတို့လိုက်ဆိုလို့ခင်ဗျာခိုင်းလာတော့ဒါမင်းဦးမှာပြောရတော့ပြရဟင်သူတရဏဘုံတို့မှာပြီးတဲ့အချိန်ကြာရင် စိတ်မပါဘဲနဲ့ဒီသာတရဏဂုံကလောကဆုံးနေတဲ့စိတ်ကအိမ်ရောက်မှမတည်ဘူးဒီဘုံပေါ်ပါကာသုံးပါးမှာဆိုပဲလေဟုတ်လားဒုတိယချင်းအဲတရဏဂုံပြီးတဲ့ချိန်ကြတော့စိတ်ရောကိုယ်ရောတော့ရှိကျင်မှရှိမှာဒါမှမဟုတ်သုံးကျင်ကြည့်ပြရအဲ့ဒီမှာမိမိကြီးနဲ့လိုက်မှာဆိုလို့ဟောဒီတကားကိုခဏပြောတာ အာဟုလိုလိုက်ဆုံးဟုတ်နော်ဟိုခုနကအာမဏီလိုကလည်းငါဆိုလိုလိုက်ဆိုတာပဲမဟုတ်ဘူးလားအဲ့ဒီလိုမှရမှာပေါ်လာမိတာဝိဒါပါလားခုမှပါပါမာတာနော်ဒါလျာတို့အပြင်းပြဖြစ်နေလို့တကယ်လို့ပါတကယ်လို့ပါတကယ်လို့လေသာသနာကရှိသမျှအန္တရာယ်ကိုတောင်းတယ် ခိုင်းတဲ့အတိုင်းပါလို့ဟုတ်လားခုနကပြီးခဲ့တဲ့အဲ့ဒီဆိုတာဒုက္ခပြည့်စေတာဒုက္ခနာကိုချတာဒီတော်ဝလုံးလုံးပြီးသွားတယ်ဟုတ်ကြအဲ့ဒီဆိုတဲ့ပါလဲဟိုပါဒီပဲပါမိသားထမနော်ပါမိသားပါနော်ဘုရားတာဘုရားမဟာကြီးသာဝန်တော်ဘုရားတာဒီသင်္တာလေးမောဟုတ်လားလားဟဲ့အဲ့ပါမိသားလေး အဲ့တော့တို့ငါဆုံးကိုလိုက်ဆုံးကိုပြောတာကဒီမန္တရန်ကိုလက်လိုက်ချင်ခဏလို့ဆိုရချင်ခံတော့မှမပါမဆိုးလို့ခံတော့မှပါလို့တီးသွားရင်ခဏလို့အန္တရာယ်အားလုံးမှလွတ်ပါလေဟုတ်နော်ဘာဖြစ်လို့လို့တို့တရဏဂုံတီးတဲ့ပုံကိုပုံသွားပုံပြီးမသိဘူးရေမွားရေပြီးမသိဘူးလေသွားလေပြီးမသိဘူး ဟုတ်နော်ဟင်ဟင်အဲဘုံဘွားလိုဘုံကြီးတယ်ဆိုတော့တရားတော်ဘုံကြီးတယ်လို့မှတ်တော့ဟုတ်ကလားဟင်ဟုတ်ကလားအဲဒီဘုံဘွားလာတာဟင်အဲအပြန်လာပြီးပေါ်ရင်တော့ဒါတရားတော်ဘုံကြီးတယ်လို့ကြာဟုတ်ကဲ့အဲ့တော့အဲ့ဒါကတော့ဘာသာတော့ဘာချောပေါ်ရအောင်ဟင် ഞങ്ങൾ കാവലിനെ ഞങ്ങൾ തന്നെ മുന്നിൽ തീരുന്നില്ല ഞങ്ങൾ കഥാപാത്രപ്പെട്ടു നീ ഏതോ തന്നെ സൂര്യോന്നെ മറ്റീനോ ഏതോ യാഹാവരാമി കാവലിയിലാ സജാനി സകാഹു ആങ്ങാതി വരാമി സുരോമേ താണ്ടു നസുമേ സകാഹു ടൂമി നിന്റെ കാരണമാർ ഒരു ഡാൻ സൂജാ ഉണ്ടോ ഏതോ ടൂ തന്നെ ഗുണ്ടി വീണാമി ഗുണ്ട മോട്ടാ താറ്റേ സുധീരാ နမောတာသာသာတိုင်းဘာပြုလို့တိုင်းလဲဘာပြုလို့ပြောလဲပေကဒီလာဘုရေညံတို့သကုံမမတ်အောင်တယ်ဟဲ့ဟဲ့တရဏဘုံသုံးပါးရဲ့ပိုင်ရှင်စေဟာဖြစ်ပါတယ်တို့တိုင်းပြည်ပြောပြောလို့ရှိရင်တော့ဘာလို့ပြဟိုတိုင်းပြည်ကိစ္စတခုပေါ်ပြသမဝိုင်းမကိစ္စဖြစ်ဖြစ်ဘာဖြစ်ဖြစ်လို့လို့ရှိရင် ကြာဆုံးနေပြီးတော့ပါလို့ဆိုဆိုဘူးလားဘာဖြစ်လို့ဆိုတာတန်းကြီးရဲ့ဘာကသူကလွတ်လာရေးခေါင်းဆောင်ဟုတ်ကဲ့ဟုတ်ကဲ့သူတို့ကလို့တိုက်ပြီးတော့တို့ခုလိုလေးအေးချမ်းချမ်းနေနေလားဗျာဟင်သူတို့ရှိကအတန်းလဲပေါ်လို့ဘူးလားမှန်ပါဗျာဒါမို့တို့ကိစ္စကိုဆောင်ရွက်တော့မယ်တိုင်းပြည်နဲ့ပတ်သက်တဲ့ကိစ္စကိုဆောင်ရွက်တော့မယ်ဆိုရင်ကြာဆုံးနေပြီးတော့အဆန်း ဒီမှာလည်းဘယ်လိုမျိုးယူခါမျိုးကြာဆုံးတင်တော်လို့ထားတာနမောတာတာဟုတ်ကလားဒီခရအာယုယူခိုင်းတာနော်နမောတာတာဆိုရင်တို့ခရအာယုယူခိုင်းတယ်လို့ကိုယ်စိတ်ထဲမှာမှတ်ထားပါနမောတာတာကိုဒီတိုင်းမလိုက်ခဲ့နဲ့အဲဘဂဝါတော်ဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောဘုရားကိုဟုတ်ကြ ဟင်အရဟာတော်လူမင်းနာမည်ကြမှာပြီးတော့ဒီလိုလိုခံတော်မူတိုက်တော်ပြရာတာမတာဘုဒ္ဓတာတိဇာလီပါနိတိဇာလီပါကိုကိုကိုတိုင်တည်တော်ပြရာဘုံတော်ကိုကိုပေါ်ပြီးတော့မှတတ်လို့ပြရာစပါနာမောပြရာလို့ကိုပါဟုတ်တော့အဲ့ဒါဆိုတာမဟုတ်လားအဲ့တော့ဘောဒတာဆိုရင်ဒီတိုင်းမျိုးဆိုခဲ့ကြတယ်ကေသာတို့ ကြာမဟာဝရမိတံဝိဋ္ဌအာမေန နဲ့ကိုသုံးပါးနဲ့မဟာပရိပုံနာညာစွာပြည့်စုံကြစေတရဏဂုံနဲ့များများပြည့်စုံကြစေတို့ညာစုကဘယ်မှာရှိလဲဘယ်ခန္ဓာမှာဟင်လုံးပြောမယ်ယုံနဲ့နာရှိတဲ့စိတ်မှာလေကိုယ်မှာညာစုရှိဘူးကိုယ်ညာစုလည်းပါ စိတ်ရာဘူးလေညာစိတ်ရာဘူးကဘယ်လောက်ထိရှိတော့ဆိုအမြဲတမ်းတွေးနေတာမဟုတ်ဘူးဘာတွေတွေးနေတာလဲတော့ဘာဖြစ်စီရလဲဆက်စီရလဲတွေးနေအဲ့ဒါရောင်းလို့ဘူးလားဟုတ်လားအဲ့ဒါမတွေးပြအောင်ကိုဒီပြန်လည်းကိုသွားခိုင်းတယ်အဲ့တော့ဘုရားတည်းစားပြနေတယ်ဒုက္ခတစ်ချက်ပေါ့တယ်စားချက်ပေါ့ပါဟုတ်ကဲ့ပါ ဟုတ်ကလားဟဲ့ကိုကတည်းကစားရလားစေကြီးရောစေကြီးရောတွေးတဲ့ချိန်များအဲရတာရှိသေးလို့လားရှိပါပါအိဋ္ဌာတော်ဤမထက်လိုက်ဘုမတင်ပါဟင်ဒီအတွေးနဲ့အဲ့ဒါကြောင့်သူပဲလေအဲ့ဒီအတွေးကြောင့်တို့ဒုက္ခရောက်တာတို့ဒုက္ခပြီးလာတာဟင်ကြိုက်တာလေတွေးပြီးမှကြိုက်ပြီးရောက်ဘုံမှာဟောဒီမှာဘုံမှာ ရှိရမှာကိစ္စအဲ့ဒီတွေးပြီးမှဖြစ်တာအဲ့ဒီအတွေးဒီဒုက္ခပြီးဆုံးဟုတ်လားဒီစီရှိသူကလည်းဘလောက်ရှိနေဒီတွေးနေတာပဲတွေးခိုင်းတော့လုပ်နေရတာပဲမဟုတ်လားမရှိလို့လိုရတာကဒါရှိရတာလည်းလုပ်နေရတာအဲ့ဒါတွေးခိုင်းနေတာကိုယ်မှတော့စားဖြစ်နေတာပဲဟုတ်လားဗျာအဲ့တော့အတွေးဟာတို့ဘလောက်ဒုက္ခပြီးတယ်အတွေးဟာရံသူကဟုတ်မဟုတ် ကိုပြောလို့ဒီမှာပါဗျာဒီအင်ကြတော့တွေးရဒီမှာပါအဲ့ဒီအတွေးကတည်းကစားရှိနေတို့အမှတ်ကတည်းကစားရှိရပါလေဟင်ဟုတ်ကလားတို့ပါတော့ကရင်မမာဒီကရုံးမကြားလို့တော့ဘယ်ကမ်းကကရင်ဒီဘယ်ကမ်းကပါမှာခမင်းသားမဟေးဆိုရင်ဘယ်ကလည်းဖြစ်ဘူးဒီဘယ်ကလည်းဖြစ်ချောင်းဘူး จะไม่ใส่เงไงทีแรกนี่หมดแต่ลงนั่งช่วยขยันดีๆ้ราเอ้ยผู้ประกาศยอมเวลามาสู้เลยนิ่งใจงเอาดีๆเราเอ้ยตจ้ผู้ประกาศยอมเลยด้วยเราเนี่มันเประประตูดีดูปัญญาไม่มาผู้ประกาศถูกเราเนี่ยโหกันลาท้ายนีไม่ได้ไม่มาว่ามา ဟင်တက်ပဲလုံးလေးတို့အတွေ့တိုင်းရဲ့အတိုင်းလုပ်ခဲ့တာအတွေ့အကြုံတို့ခုဒီလေလေကျုံးလာပြီနောက်ဆုံးလို့ရပြီနော်အခုမှတော့ကဒေါ်လာကြီးစလို့ရှိသေးတယ်ဟင်ဒေါ်လာကြီးလည်းလုံးချင်းတနာခံထားတာကလည်းတူပြီဟုတ်ကြတယ်လုံးဘူးပြီးတော့သောဖူးကြီးဝယ်ပြီးဟိုတွေးဒီတွေးနေနိုင်ဘုံပေါ်ပါလား နိုင်ဘူးရေးသားတာသုံးပန်းတော့ဖြစ်နေပုံနဲ့ဒါတွေလို့ပုံနဲ့တော့ဟုတ်ပြီလားသုံးပန်းဖြစ်နေတယ်တဲ့နဲ့အဲ့ဒါရေးကြီးလုံးလို့ကရဏဂုတ်ကိုမယူခင်ကရအောင်လားမိသားဝိတာဟုတ်တော့အခုပေးပြီးပြန်တော့ကိတ္တရဏကမဏမဟာရိပုံနာစာရဆိုလို့ဖွင့်ရောပြရောဘာဖြစ်လို့ရေးကြီးလို့အေး ရားသာသမီဟုတ်တော့ခုနကပြောကြရတယ်ပါပါမိသားအဲ့လိုတို့ဟိုဉာဏ်ကြီးတို့ဘလိုလိုတရားဘုရားတရားကိုဒီပါတယ်ဟဲ့စီဝါလာလာချင်းချင်းဓမ္မတရားကိုဒီပါတယ်အချမ်းကျော်တော်ဘုရင်တမ္မတရားကိုဒီပါတယ်ပါမိသားပဲဒီကုဏဟုတ်တော့အဲ့ဒီတရားကိုအရေးကြီးလို့လို့ပါကဲတို့ဒီလာလူသာဆုံး တိပါဒဝေယမနိတေခာတံသမာဓိယာမိသမာဓိပါဒဝေယမနိတေခာတံသမာဓိယာမိသူတေမုသပါဘုလုံးကတိခဏမောသူတေမဒါဘောဘေကိသာနဖြစ်တယ်လားဒေါ်လာဆောင်လို့တယ်လောဘဆောင်လို့တယ်ဟုတ်လားမခါနိုင်ဘာဖြစ်တာလဲမတိုင်းအဲ့ဒါတော့ရှိလို့သူအာဒိနာဌာနာဝေယမနိတေခာ ဗြဟ္မမာတိယာမိအာရိနာရဏဝိယမိတေကာရဏာယာမိပါရှင်ကကိုယ်ပဲကြောက်နဲ့မကွေးတဲ့သူဘာဖြစ်စီဆိုမယူပါဘူးဟုတ်နော်ပါရှင်ကကိုယ်နဲ့နှုတ်နဲ့မကွေးတဲ့ပြည်စီဆိုရင်ငန်းနေတာတော့ပြင်ပါပါပြင်ပါပြင်ပါဟုတ်နော်အဲ့ဒါဆိုလို့ ကျေရှိသွားတယ်အာဓမ္မစိယာဝေရမိတေခာဓမ္မမာရိယာအာဓမ္မစိယာဝေရမိတေခာဓမ္မမာရိယာမိမမြတ်တဲ့မိတို့မမီဝဲပါဘူးလို့တတိခံတော့နော်မိတို့ဆိုမနက်ကလည်းပြောခဲ့ပြီးသားပဲပါဠိလိုမိထုနာအဲ့ဒါကိုနာမလို့ပြန်တော့မိထုနှစ်ဦးနှစ်ဘက်သဘောတူမှာ ပေါင်းပြီးလို့ရလို့မေးထုတ်ဖို့တစ်ဖက်ကနေတယောက်ထဲနဲ့မရဘူးဟုတ်လားအဲ့ဒီမေးထုတ်ရပါပြီအဲ့ဒီမေးထုတ်တော့တို့မှာအရှုံးပေါ်နေတာမဟုတ်လားတို့ကအရှုံးခံပြီးပေါင်းနေကြတာအဲ့ဒီမေးထုတ်ကိစ္စမဟုတ်ဘူးလားအဲ့ဒီကိစ္စကိုတို့ကဘုရားဘာသာရဲ့ထုံးတာဆိုရင်တော့တပတ်တစ်ချိန်ချက်တော့ပါအာဇီဝမှာဆို အရှင်ကြီးသွားရင်ပေးရင်ဒီဆွဲနဲ့ပေးမှဆိုလို့ဟုတ်နော်ကိလေသာတုံးလိုက်ခဲ့တဲ့ဖြစ်နေရင်တို့ဒီကနေကြရင်သူကတော့အောင်ခုံနိုင်မှာမခုံနိုင်တဲ့အတွက်ဟိုတို့ဥပုပ်ကိုနည်းရဲ့စဉ်းစားတယ်နော်တလားဘူးဒီပိုင်းပိုင်းတော့ယူထားရတယ်အဲဒီဟာဒီအာဓမ္မစာရိတ်ခါကိုအရှင်နေအောင်ဟုတ်ကဲ့ မှန်ပြီနော်ခြေွားကြလို့မူသာဝါရာဝိရမဏိကဗြဟ္မမာရိယံမူသာဝါ ကြာပြီလို့မညှိုးနိုင်ဘူးဟင်ခုနပြောတဲ့မနေနိုင်မထိုင်နိုင်ဖြစ်လို့အိမ်မနဲ့ဝင်သွားတယ်မကြိုးနိုင်ဘူးလားအစာကတမာရဲ့တော့တောင်ပုံညာနာနာမစားဘူးဟုတ်နော်ပြီးတော့အဲ့အိမ်နေအောင်လို့တို့ဥပုယူလေဆိုလို့ရှိရင်ညာတော့အပြင်တည့်ရဲ့ယူတာတယ်နော်တည့်ရဲ့သွားပါတို့ဒီနေ့9နာရီ ဟုတ်ပါဘူးအဲ့ဒီတိုင်းမလာရောလည်းပြောတာတည်းရဲ့ပြောတာလားတည်းရဲ့ပြောတာလားအဲ့တော့ဒီနေ့ဘုနာယူလဲဆိုတော့အဲ့ဘုနာအဲ့ဒီတည်းရဲ့ပြောမတိတ်ရအောင်တို့နေတိုင်းနဲ့ပြောလို့ရှိရင်တို့ပါလို့လေလာသားတည်းရဲ့နေရာနဲ့ခုနှစ်ရဲ့နေ့အထိတင်းခဲ့တဲ့အမှုတွေ အတွေးတွေနဲ့အမှလို့ဒုတက်နေတာအပြောတွေနဲ့အမှလို့ဒုတက်နေတာအလုပ်တွေနဲ့အမှလို့ဒုတက်နေတာအဲ့ဒါကိုတည်ရတဲ့ချက်ကိုဒီလိုလေးနဲ့ရရင်ပြန်ပါ24နာရီကိုတတိဝလို့ပွားရမှာဒီကနေ့အတွေးဝင်ဝင်မရအောင်24နာရီဝင်ဝင်မရအောင်ပွားရမှာဗျအဲ့တော့မအိတ်ချစ်အောင်ဆိုတာကအဲ့ဒီကလေးကိုပွားဖို့ရဟုတ်နော် တို့ရန်ကုန်လုံးကတို့ငင်းကတိရောဝါပူရောဟုတ်တော့ဒီနုမဟိုညာတော့တွေကကလာတယ်ကလာတယ်အသက်သာတို့အဲ့တော့ညာကိုတင်ညာလုံးလုံးစောင့်မှမှာဆိုတော့ညာနေစာသူကလာတယ်မစားဘူးဟုတ်လားတို့လူလေးနဲ့ပေါ်မလေးတခြားလောက်ပြပြတာအဲ့တင်ညာလုံးသစ္စာရှိနေစောင့်မနေ့ သူတို့ကြူတီပြီးပြီဆိုတော့ဘုပဲကြတော့ကလေးတွေကလေးမောအိတ်ထားတယ်ပြေအောင်စားတာခါပြေကြဟင်သူတို့တောင်းကြည့်အောင်လေအခုလည်းတို့တေးရဥပုံဆောင်မယ်ဆိုရင်တေးရတောင်းကြည့်အောင်လို့ပြညစာမစားရတာ24နာရီခဏလို့စောင့်ရတာတို့ဟာဟာဟာ ဟဲ့လို့ရည်ရွယ်ချက်ကတော့ညာသာမစားကြီးရဲ့ဒုတိယရည်ရွယ်ချက်ကအဲ့အိတ်နေအောင်မအိတ်အောင်ပေါ့ဗျာအဲ့တော့မအိတ်အောင်ဆိုတော့မစားဘဲနေတာမအိတ်ဘူးပေါ့မအိတ်ဘူးမဟုတ်ဘူးလားဟင်ဥထုဘေကန္တာဝေလာဟောလောရာကကြောအာဒီဝေကျဲတဲ့ဒုလုံးနေတာ ထားဘူးမှန်ပါဗျာအဲ့တော့လို့ဥပုပ်ပြီးစောင့်နေလိုက်တာခင်ဗျားတို့ဥပုပ်ကသစ္စာဆွေးလို့ရမယ်ဥပုပ်ဟာဟောဟုတ်လားဟေးဟေးဒါရင်ဘာမှလို့လို့မရရင်တော့အလကားလို့ပြောဘာလို့လို့ဟုတ်တိုင်းတဲ့လုံးယူလာလာရပါလိမ့်လို့ ကျေကျေတို့ဗျာမောင်ကြီးတော့တို့တွေကသတိပဲလုပ်နေတာဟင်ပြီးတော့တာတိယာကကိစ္စလဲအောင်ဒီကနေ့ပဲကို24နာရီတို့ကလုပ်ကြရမှာဟိုဟုတ်ဗျာအဲ့တော့ညာနေသာသာမယ်ဆိုရင်အဲလိုဆာရှာရစီရှာရအဲဟင်းရှာရတွေးရှာရတဲ့ကိစ္စမညာနိုင် အဲ့တော့ဒီတရေဟိုတစ်ထပ်စားလိုက်ရင်တို့တရေတက်တာဟိုမသိတော့ဘူးပဲဟုတ်လားအဲ့တော့တစ်ထပ်ဟိုတစ်ထပ်စားရင်ပြီးရဲ့အတွက်ကိုကိစ္စမနေဘူးညာနေကိုမစားပဲနဲ့တို့ဟာတို့ကြောင့်အဲ့တော့ညာစာမစားခြင်းရဲ့အကြောင်းကတဏှာမဲအောင်အဲ့ဒီမဲအောင်စိတ်ကမဲအောင်ဟောဒီတို့ရဲ့မြတ်တယ် ဟုတ်တော့ဒီသုံးရက်ကိုမြန်မာမှာလည်းလုံးနေကြတယ်လို့ပြောတော့လည်းသာမှုကဲပါတော့မှန်ပြီနော်ဟင်ကဲသွားလို့မေသာမေသာဂီတာဂီတာဝါဒဝါဒဝိတုကဝိတုကသာသနာသာသနာသူကြတော့ဟိုဘာလာကနာနဲ့ဖွေသာသနာလို့သာသနာရေးချလို့

ပြည်ချင်းဆိုတာကတချင်းကြီးတာလို့တာနော်ဒါချင်းပြည်ချင်းဆိုတာတချင်းကြီးရင်းပြီးတာဖွဲ့စည်းတာကိုစာလို့ပြည်ချင်းလို့ဆိုတယ်ဟုတ်နော်ပြည်ချင်းပြီးတော့ဒီပုံချင်းကြီးစုချင်းနားထောင်ချင်းဒါလို့လုပ်အောင်လုပ်ပါချက်တဏှာကြွားစီအာဓမ္မစာရိသိက္ခာကိုပြုဝါအာဓမ္မစာရိသိက္ခာကိုရကြခံဟုတ်နော် ဟင်ဒါလေးကြည့်ရင်စိတ်ထားတော့မှာပေါ့ခဏထားတော့မှာသူတို့ကြည်တော်ဆုံးမာလာခန္ဓာမာလာခန္ဓာဝိဟိပနဝိဟိပနသာရဏသာရဏမာရဏမာရဏဝိဟုတနာသာနာဝိယမေတေကာနာသမာရိယာမိဝိဟုတနာသာနာဝိယမေတေကာနာသမာရိယာမိပမာနာရုဏာလာလေနာရုထာတိနေသူစားရဲဝါပါရိယာဝိဟုတနာခန္ဓာ ဌာနဆိုတာကြောင့်ဒီဝိပုဒနာကတတ်တယ်တတ်မဲ့ခြင်းရဲ့အကြောင်းဖြစ်ကိုယ်ကဥပုပ်တယ်ကြာကြာနာနာဖြစ်စင်ထားမတိသူကတို့ကြည့်ပြီးမပြမနိုင်ကိုယ်တော့တကယ်အကုသို့ဖြစ်နေကိုယ်ကိုယ်တိုင်ရောကိုယ်စိတ်တိုင်းညာပြင်ဆင်ပြီးမှန်နေကြည့်ရင်မသားရနိုင်ဘူးလားသားရနိုင်ပါဘူးကိုယ်ကအကုသို့ဖြစ်နေတာသူဘာလဲအကုသို့ဖြစ်နေတာဒါကြောင့်ဒီသိက္ခာကိုဆောင်မှာ ကိုဆောင်မဲ့တဲ့ခါကိုလည်းဘောပေါ်ပစီကေရှိတော်ပု္ပ္ပာတယနာမဟာတယနာဝိရမိတေခာရံသမာရိယာမိပု္ပ္ပာတယနာမဟာတယနာဝိရမိတေခာရံသမာရိယာမိဒါကပု္ပ္ပာဆိုတာမြေမှာတယနာကအိမ်ဟာမိယမဟာကမြတ်တာတယနာကအိမ်ဟာမိယမြင့်မြင့်မြတ်တဲ့နေရာကိုမနေပါဘူးလို့ခေတ္တကမှာ မြင့်တဲ့နေရာနေတော့ဘာနာဝင်နေတာပေါ့တို့ဘုရားတရားတော်များကိုဟောတဲ့ခါကျတော့ဘုရင်ဟာအတောင်ဘုရားနဲ့ဘုရားနဲ့ဘုရားကိုသာဟောတာတို့ရင်းနေလေဆိုရင်ရှင်းလက်ပါလေမဟုတ်ဘူးဟိုတို့တလောရဲ့ပေါ့လေတို့ရင်းနေရင်တရားတော်ကဘယ်လောက်မြင်မြင်ဟောဟောမှာဟုတ်နော်ဥပုဒေများမှာလေဥပုဒေညံ့နေတယ်မနေအဟုတ်လား မြတ်တဲ့နေရာဆိုတာကသုံးပါးရင်းညောင်းတို့ခုတိတိရောပါခုံတို့ပြဇင်နာမစ္စည်းခေါ်လားဤကနေညိနေဆိုသူလည်းတဏှာထားတော့ဟင်ပုံစံကပုံစံဒေနာကမာနကြောင့်လေအာဒေနာကတဏှာကြောင့်လေမာနနဲ့တဏှာထားကြောင့်ပါဆိုလို့ဒီနေ့တို့တို့ကငါပါတော်ဆိုတာကိုမှန်ချထားဟုတ်ရဲ့ ဟင်မြေလျှောပြရမယ်မြေလျှောပြရမယ်ဒီနေ့မပွေးလာမယ်ဆိုမြေလျှောပါဘုရားဟုတ်ပါဘူးနင်းနဲ့တော့ကတို့ချာမပွေးလာမြေလျှောလာလို့ရအောင်ဟင်ဘုံမဟုတ်ပြန်နင်းနဲ့တော့ကတို့လေးနဲ့ထိုးကြည့်ကြပါမယ်ဟင်ဟင်ဟင်ငါတေဥပုပ်ကြီးနဲ့ဟုတ်တာ ကတော့ငါနဲ့တည်းတော့မဟုတ်ပါဘူး။အာဟာတယ်ဥပုံကြီးနဲ့ဥသာ။အဲဒီနေ့ကတနာနဲ့မာနာချာဟုသူလည်းပဲတို့ခုနကအတ္တပါဒကိုသိခါဖို့ကြားချင်မယ်နော်။ဟုတ်နော်။အာရမသာကိုသိခါဖို့ညို့ပါစို့။နေတိုင်းဒါတော့ကာမီသူတင်တယ်ဒီကနေ့ကာမီသူနေရာနံပါတ်3နေရာကိုအာဓမ္မနဲ့လဲထားလို့ ถึงวิการหานี้วิธีที่ออกจะเต้างติดอาตมาสเสด็จขาบุกมายุออกลุกดวงจันทรที่พอเช่นเป็นขาบุกคารอตูวีรุวีรุเอ่อที่นี่ด้วยบุมาเกยามุกษาเนี่ยประเด็นนี้ว่าบาปจังประเด็นนี้บ่าเราเบาที่นี่ช่วยน้องมันจตรงอยู่เนี่ย နောက်ကဦးလေးကိုဟိုဝါရီနဲ့ပါလို့ဒေသသားရီနဲ့ပါပြီးတော့လုပ်တယ်ဟင်ဒီရင်ကပေါ့တယ်လားဟင်ဒီရင်ကပေါ့တယ်လေဒေသသားရီဦးပါပါမဆိုဘယ်နဲ့လုပ်လဲဒီကောဒီကနေ့တွေချွေရောင်းဝယ်ချွေငွေမကစားရဘူးဟုတ်တော့ဟိုအင်ဂျင်စီဝင်ဝင်ပြန်ခံတယ် ဟိုဝတ်ထားတဲ့ရှင်ချုပ်တယ်ခင်ဗျာဒီဝင်းကရှင်ဝင်းနဲ့ကစားရပါဖြစ်လို့တော့ရွှေကတို့အမြဲတမ်းအနိုင်ယူနေတယ်ငွေကတို့အမြဲတမ်းအနိုင်ယူနေ ညာဖြစ်မလို့ကြာဒီသီးသီးမှန်းဟင်တုံနောက်လိုက်လိုက်ပြီးတော့ဟင်နောက်ချက်လုံးလုံးကိုအမြင်မူကဟင်အဲတို့ပါတော့တညောင်းကိုညာလို့လုပ်လိုက်ပါဟင်ဟုတ်လားပေသာတရားဖြစ်ဖြစ်တို့လူလူတရားဖြစ်ဖြစ်တချိန်နာရင်ပြီးပါ ဒါနာတရားလေဒီလားကျန်တဲ့တရားတွေတစ်ချိန်လားအကောင့်တွေပေါ်နေပြီးတာမပေါ်လို့လို့ဒီလောက်တင်တာလို့နော်ဒီတော့တို့ဒီနေ့ကြတော့ဥပုပ်တော်ဒီလားတို့မှာဟုတ်နော်ငါးပါးဒီလားဆိုတော့ငါးပါးဒီလားတို့မှာပဲရှင်းပါဘူးပါဆိုပါကြတော့ဥပုပ်တော်ဒီလားအဲ့တော့တို့ဇီးရွှေမန်းတွေကဒီလားရှင်ဘယ်မှာဥပုပ်ဆောင်ပါလား ဘူးဘုန်းလည်းပဲချိန်ထားတော့ဘယ်မှာဆောင်ပါဆုံးကဲရောဗျာဒီဘုဆောင်မဲ့ဟာဆိုဟင်ရောဗျာဒီဝေးရေတော့အကောင်းရဲ့တဲ့ခံလို့တော့လေသဇောမိတယ်တခါမှတည်းဗျာဟင်ဟင် ဥပုပ်ဝါပါဠိစကားဖြစ်တာပဲဥပဝါဒဥပကင်းစိတ်ဒီအာဝါဒတွေအာယုန်နဲ့ကင်းစိတ်ဒီနေရာနဲ့လို့ဆိုလို့တဲ့အာယုန်နောက်ကိုလိုက်ပြီးတော့ကစားရဘူးပေါ့ဒီကနေ့ပဲမျက်စိရှိနေမှာပဲအဲ့ဒီကနေတော့ဘာလဲလို့အဲ့ဒီအမြင်နောက်ကိုစိတ်ပါသွားရင်ထွက်မဲ့ဘူးပေါ့မဆက်ရင်းနိုင်ဆိုင်ဘူးဟုတ်နော် အကြသည်အကြနဲ့ပြီးစီရမယ်ဟုတ်လားတို့ဒူရိယာတွေတော့နီးစပ်ကြပါပါဒူရိယာမှာဟိုဆိုင်းများဆိုလို့ရှိရင်ရှေ့ကခေါက်တိုင်းနောက်ကအများအားပိတ်နေတာသံတရားလည်းဒီတိုင်းနေတယ်နော်ရှေ့ကနေတိုင်းနောက်ကအများအားပိတ်နေတာရှေ့ကနှိပ်ပြီးနောက်ကပိတ်မပြီးပိတ်တယ်လားတုံခါတော့ပုံမှန်မရဘူး တာမန်ဟုတ်ပါဘူးထွက်နိုင်တယ်အဲလိုရှိလာတို့နှိပ်ပြီးတော့အပိတ်ရှိမှာဒါကငါတော့ဒါက၆တော့ဒီလိုပဲထားမှာဒီမှာမင်းနာမင်းနဲ့ကြောင့်တတိနဲ့မြေအောင်ပိတ်ပြရတာတတိနဲ့မြေအောင်စောက်ရမှာဆိုင်ရာတကားဟောက်ကစောက်မှာဘူဘူစောက်စောက်ဘူးသလားအဲဘာလို့တော့ ကျေကျေတော်ဗျာဟင်ဆိုင်ရာတကားပေါက်ကဆောက်လာဥပုံဆောက်လာဟေးဟိုရိတ်သားတွေသွားတာလားဥပုံဆောက်ပြင်သားသွားတထားရိတ်သားတွေမဆောက်ခဲ့ရဘူးအဲ့ဒါဘာလို့ဆောက်ဥပုံဆောက်ပြင်သားသွားတဲ့ခါကျရစီရှင်မြမှာပန်တော်ကတိနဲ့ပြင်လိုက်နားရှိသားမှာပဲပန်တော်ကတိနဲ့ပြင် နာရှိနာမှာပဲဟုတ်ရတဲ့ခေါင်းရှိနေတာပဲရှားရှိနေတာပဲကိုရှိနေတာပဲစိတ်ရှိနေတာပဲဘူးမှာပေါ့စိတ်ပဲမတွေးရလို့ရတာပါသူ့တို့နောက်ကတော့ခါလာမပါအောင်တတိနဲ့နေရာပိတ်ပြီးတတိနဲ့ဆိုင်ရာတကားတော့ကဆောက်အဲ့ဒါဥပ္ပစာတိလာကရတာတိလာကကိုယ်နဲ့နှုတ်နဲ့လုံရတာပဲဥပ္ပစာစိတ်ဟင် ဥပုက္ခစိတ်ကိုရမလဲပါဘူးဒီလာကိုလည်းလုပ်ရတယ်နော်ဟင်ကျက်တယ်မှာလည်းကျက်ရှိကျက်မရတယ်မသားဘူးဟင်ကျက်မရတယ်ကျက်တယ်မှာမသားပါဘူးသူပဲကိုယ်နဲ့လုပ်တဲ့ကုန်မှာလေဟင်ကျက်မရတယ်လို့သူဥပုက္ခဒါဒီလာကိုရတယ်ဟင်တို့အဲ့လိုကျက်တယ်မှာဥပုက္ခတော့မဖြစ်သင့်ဘူး စိတ်ပါဆောက်ပါမှာနော်တို့ကိုလုံးလာပြီးတော့ကိုယ်နဲ့လုံးလာစိတ်လားစိတ်ပါပါသူတည်းဘာလို့ဒီမိတို့ဘူးဘူးဆောက်ပါဟုတ်နော်ဥပအာဝတဥပဆိုကင်းစိတ်ပြီးအာဝတနေထိုင်ခြင်းဟင်အာယုံနဲ့ကင်းစိတ်ပြီးနေထိုင်ရမယ်အဲညနေစာနေလွဲတော့ညစာစားမှမဟုတ် တောက်ရင်ရင်တောက်တာတော့တက်ကောင်းတက်အေးလာလဲဆိုရင်ရင်တော့ပါဘူးပါပါရလားမရမရပါဘူးရင်တော့ပဲစားရဲထမင်းထားစားလိုက်တာခေါင်းကျိုးမဲ့ဒီလိုလေးတော့ရေလေးနဲ့ကျိုးချင်မှာဖာထမင်းဖာဝါဝါစားကျိုးလားဒါသာတော့ဟင်ဟင်ဟဲ့ရေတော့ကျိုးလားထမင်းစားကျိုးလားကျိုးတော့ကျိုးပါပဲဘယ်အားလဲကျိုးချင် ဟင်ငါဘယ်ဟာလို့ဒီနေ့ရေတော့တာတော့အာရုံတော့မလိုက်ဘူးညတာမဟုတ်ဘူးအာရုံအာရုံတော့မလိုက်ဘူးအာရုံတော့လိုက်ပါဖြစ်ဘယ်သူရဲ့ဘယ်ဝါရဲ့ဘာညာပညာမပေါ်နိုင်ဘူးလားပညာပေါ်ရင်ကြိုက်တယ်မကြိုက်ဘူးမဟုတ်နိုင်ဘူးလားကြိုက်တယ်မကြိုက်ဘူးမလို့ရှိရင်ခုနလိုပဲဆောက်တည်ထားတဲ့ သိခါဖို့ညှိုးမှာကိုယ်နဲ့နှုတ်နဲ့တော့လိုက်ပါစိတ်ကခိုင်းလို့ကိုယ်နဲ့နှုတ်နဲ့ထွက်ပြီးတော့ရတော့ကျိုးကိုကျိုးဟုတ်နော်အရေးကြီးနော်ဒီလူသားမှာလာတဲ့တော့ဒုဘုဘုဒီဘုရရင်ပြည်လာလို့လူတွေစင်ကြယ်ပါအရေးကြီးတာဥပုံရဟုတ်နော်ဒီဌာနဲ့တတိမဲ့အဆောင်ပြေးပါပြေးပြေးပါ ကြားပါမယ်တတိနဲ့ပြည့်ပြီးပါဒီနေ့ကိုတည့်ရက်လာဟဲ့နေပြင်မှာ9နာရီထိပြည့်ပြီးရမယ်အဲ့ဒီစီတို့ကသွားရမှာဒီနေ့ကတို့ဒီနေ့ပါတော့ဇီးရွှေမန်းကတော့တော်ရည်လည်းပါတော့တို့ဒီမှာတော့ရှင်သေးလာရင်ငါဘုတ်ငါကောင်းငါဘုတ်ကြည့်ပါဟင်ဟုတ်လား ဘယ်သူစားတယ်လဲကြောက်ဘူးနာမ်ဘုရားမျိုးပါတို့ငယ်ငယ်ကတွေ့ကြတာတော့သူကလေးတောင်ရှိလို့ရှိရင်ငန်းကြိုက်လိုက်ရင်အဲ့ဒီလေးတောင်ပဲသွားနေတယ်ပြေးရအဲ့လောက်စိတ်ပြင်းငန်းကောင်းလာပြီးတော့အသိပြုပြီးရဘူးတို့ဘုံတော်ဘုံညာလုံးငန်းကောင်းနေနေကြရတာသူကလည်းသူကသူဆောင်သွားတယ်သူကလည်းသူကသူဆောင်သွားတယ်ငါဘုကမေမေကြီး အဲဒါကသူကနေနန်းကြံလဲပွားနိုင်တယ်ဟုတ်လားအဲတော့အခုအားလုံးငါမရှိတော့ဘူးဆိုတော့ငါပြောပါတော့ခဲ့ဟင်အဲတော့ညာသူနဲ့ကျော်ဆိုကိုနဲ့ကျောင်းတော်ကရံစားရှိတဲ့ရံပဲဟုတ်နော်သူကလည်းကဘာမကြည့်ကျောင်းတော်ကရံစားမြို့ကြီးမှာကိုကလည်းကဘာ အဲ့ဒါလမ်းမှာပြပင်တွေ့ကိုယ်တည်းမှာသူ့နိုင်တဲ့ဓာတ်ရှိဒီကိုယ်ကလည်းမြင်းထားနဲ့တမ်းမဲ့ကလေးကလည်းဝင်လာပါဒီတို့ကလည်းရှိတဲ့ဓာတ်နဲ့ခုခံတယ်တို့တဲ့တို့လုပ်နေတော့အဲ့ဒီခါသာတို့ပဲလို့ရံပဲနဲ့တွေ့တရားလည်းမနာတိပါတာကိုယ်ရည်စီလို့ပြောယူရတာဘူး တဲ့ပဲလို့ကြောက်တဲ့လို့ကြောက်တဲ့ပါတော့လည်းကြောက်ကဲတော့လေဒီတိုင်းသာသူမရှိညာသူမရှိတဲ့နေရာမှာလူတိုင်းလူဘောကျက်တယ်မှာလူပါလေလို့ဟင်အဲဒီကလည်းအဲကိုညာဘက်ကလည်းလာနေပြီကိုမှလည်းသူ့နိုင်တဲ့လက်နဲ့ရှိတယ်လေကိုဒီတိုင်းခံလိုက်လို့ရှိရင် သူတတ်တာကိုသိရမှာကိုမတည်ကိုမတည်နိုင်တဲ့အတွက်သူ့ကိုသူကလည်းဥပအောင်လုပ်လိုက်ရင်တော့အဲကိုတော့မတည်ဘူးပေါ့သို့တော့သိခါဖို့ကတော့ကျိုးသွားတယ်ကဲတို့ကလည်းတော့တတဲ့လူပါသိခါဖို့ဟောဘုံဘောပါမှာတို့ငယ်ငယ်ကပြောလို့ပြောချင်တော့ငယ်ငယ်က အဲဒီရောက်တဲ့ရောက်ဝင်နေနေပြားစုနေဘိုးတို့တို့ငယ်ငယ်တော့တို့လာလေအခုဘောပဲလေဟုတ်ကိုဘောပါဟင်ဟုတ်ကိုဘောပါအသက်နဲ့လူပါပါအသက်နဲ့သိခါလို့လူပါပါအသက်ဥစားပေးပါသိခါလို့ဥစားပေးပါခါပြောတော့ပါ ဟုတ်ပုံပုံပါတော့ရတယ်ကိုယ်တည်းကနေမျိုးလုံးလုံးမှာငွေရတာခုချင်းတူယူရတာဟင်ကိုကိုကိုချေဆုံးလို့ဆိုတာကိုတို့ပါလားအင်းတို့ကမန်ကြီးကားလုံးနဲ့ပါလို့တာလေပြိမသာလာမင်းရဲ့ပါလေဟောပါလေပြိမသာလာမင်းရဲ့ပါပဲ တာဝတိကသူတို့တာဝတိပြည်တယ်အဲ့ဒီပြည်တယ်သူတို့သူဇနီးကဟိုမာနိကာပြည်ပြရတယ်ဟုတ်ဗျာဟိုတော်တဲ့ကမာနိကာဆိုတာလို့ပြောတာပမာလိုတော့ဟောဥယျာဉ်ဘူးရဲ့သမီးတွေပါဥယျာဉ်ဘူးရဲ့သမီးတွေအဲ့ဒါလေးတော်တဲ့ကခေါ်လာတော့တရားထဲပြင်းမှာဆိုလို့သူကတော့ပြောအိမ်မာနိကာမင်းပြားလေးဘူးတော့ဒီသာသာတော်ရနေမှာပေါ့ဗျာ လောကမှာဘုသူအခြေဆုံးလို့ဟောပြောနေကြတာတော့ရှင်ကြီးပါလို့ပြောနေကြတာဟိုကပညာရှိကိုပြမောင်ခံတာငယ်ငယ်လေးသူတော်ပညာရှိလောကမှာဘုသူအခြေဆုံးလို့ကိုကိုကိုအခြေဆုံးဘုပေရင်းတော့ခေါင်းဆုံးအဲ့ဒါမကျင်းတော့ဘယ်လိုလုပ်ရလဲဘုရားအဲ့ဒီအတ္တကမပေမနတ်တိဆိုတော့ အတ္တဓမ္မဆိုမိမိနဲ့တူတဲ့ပေမှချစ်စရာပေါ့နာတိဘယ်မှာမှရှိဟုတ်ကဲ့ဟင်ကိုယ်ကိုယ်ချစ်ဆုံးဟင်ခေမနေနဲ့လောကမှာအဲမိမိတို့သာလေးဆိုတာလာညာမဟုတ်ဘူးရဟင်မယုံကြရင်လည်းဟုတ်ပြဟင်အတ္တဓမ္မပေမှနာတိ အဲ့တော့အသက်ကိုဆုံးဖို့ဆိုတော့တော့ခေရင်ပါအခုလူလေးတော့ရပါတော့အဲ့လိုအကျဉ်းချချင်ကြလုံဖို့သိပြီပါအဲ့ဒါကိုစာလို့ဝိရတိလာတော့ပါဟိုတော့ခုကရှောင်းနေတာတော့ရှောင်းနေလို့လုံမှကြတော့အာရတိလာတော့မဟုတ်လားအဲ့လိုအကျဉ်းချတွေ့တဲ့ခါတော့ကိုယ့်အတွက်ကိုသင်ခံနိုင်မှဝိရတိလာကိုစာလို့တော့ ဟင်ပြီးတော့ရာဖို့ဒီလမ်းကပြန်သွားမော်တော်ဆိုင်ကတော့ကြည့်တော့ကြာနာမမော်တော်ဆိုင်ကခုမှောင်ပြီးတော့တော့ဒီဘာလို့လဲလို့ကြည့်တာငွေကလည်းသိန်း900ကျော်ရွှေတို့စိန်တို့ရနာကဆိုတာသိန်း900ကျော်ချောက်တော့အဲ့ဒီထုတ်ကြည့်လာမှာတွေ့မယ်တို့ဘုံဘယ်ဒီအာတော့တော့ ဟုတ်တော့ဆိုင်ကတော့သူကလည်းသူဆိုလည်းသူမုံနေတာလေးဘုံဘုံဘုံဘုံတော့သူဟာရုပ်ကြနေတာမသိဘူးအဲ့ဒါသူ့ရဲ့ဘယ်လိုလုပ်လဲေးဒီကမှာကောက်ဘူးမင်းတို့အပြင်ကောက်ပြီးကောက်တာတို့လူကမကောက်ဘူးမဟုတ်ဘူးလားဟင်ဟင်ဘယ်လိုမကောက်ဘူးလားကောက်ပါလား မ်းရတယ်ဝေးရာရဲကတော့အလုပ်ချေရလို့မဟုတ်ဘူးပို့ဖို့ရတယ်ဘူးလားပို့ဖို့လည်းကုန်ပါတော့အဲဒီမှာဒါလည်းဘာလို့ဝေးပြီးဒါလည်းဝေးပြီးနဲ့အဲသုံးလိုက်တာအဲ့ဒီသိန်း900ကုန်ပြောင်းပြီဟုတ်လားပါလာတဲ့သိန်း900တော့လည်းကုန်ပြီအဲ့ဒီချိန်တည်င်းလိုက်ပြီးတော့ဝေးတယ်ဝေးတော့လည်းအဲရွာလေးကသိတာကိုသိငွေကြောက်တော့နေတာ အဲ့တော့ဘုရားလာမင်းနဲ့အဲသူ့မှာပါသွားတာဘုရားရှိရှိကဘလောဘလောစင်ကဘလောဘလောအာဘလောအာကသူ့ဘလောဘူးအဲမူဝန်ဝတ်တင်လာကဘလောဘလောပြင်ပထောင်ကပဲနေပဲဘုရားပါရမာရဏကဘလောဘာပြဘလောဘလောဦးပြောမှာကဲရမှာကျွန်တော်ဒီမှာလို့အင်းအဲဒါတော့ညမရမှာပဲသူအင်းကတော့ရေနဲ့မတူဘူးကတော့ချီပွတ်တဲ့တုံးတယ်လက်ပွတ်တဲ့တော်တော်တုံးတယ်မင်းတော့မင်းကြီးပါ အဲ့တော့ဟိုကလည်းတိတိကျကျသိတာမဟုတ်ဘူး။သုံးနာဆွဲတာကြည့်ပြီးတော့ကခံမှန်းခြင်းနဲ့သာပြောတာ။ပြောလိုက်တာတော့လည်းထောက်ချဆိုတာပဲ။ဒီဟာပြည်စည်းရှင်ကလည်းရလို့ရများဆိုလာမေးတာနော်။တိတိကျကျသိတယ်။အဲ့တော့ဒါကျွန်တော်ဘလို့ဆိုင်ရနေကြုံကြနေတာပဲ။ဒီကဟိုညေးတာတော့လည်းပြန်သွားလာမှာဘလို့ဆိုင်ရကြုံကြနေတာ။ ဘာသာတော့ဘာသာတော့ဘယ်လိုပဲအဲ့ဒါလေးကမညာဘူးလားသူမင်းကြီးကဲကိုတည်းတပွဲတော့ပွဲတော့ဆိုတော့ဘယ်လိုလုပ်ရဘူးလားညာသူအရင်မင်းလာတယ်မညာဘူးလားဆိုမင်းပဲဘယ်လိုလုပ်လို့ကျုပ်တော့ဘယ်လို ဥပုတ်တယ်ဟုတ်ကဲဥမာဒီဥပုတ်တယ်ဘုံမှာလားဟင်ရတယ်ပြောရင်သုံးပြီးသားသင်္ကားတစ်ထောင်နဲ့ရောပြရမှာကိုကျမ်းနေတဲ့ဥစဉ်ရှင်ရနာသင်္ကားကိုလည်းပြန်ပြရမှာမရဘူးသူဘူးတလုံးတော့ပဲပြီးတာဘာလဲခဲဘာရှိနေမှာလဲဒီတလုံးပို့ကဲတယ်လို့ကြား ပြန်ပေးမဲ့ပုံပဲဆိုလေဟင်ဟင်ပြန်ပေးမဲ့ပုံပဲဆိုလေဟာဒီအဲ့ဒီချိန်မှာအရေးကြီးဆုံးဒီလားဒီလိုဒီလိုနဲ့မပြီးအဲ့ဒီနေရာမှာအထုပ်ကြီးတွေ့ကြရတာဘာလို့ကြီးလဲဆိုရင်ဘုထွက်မထွက်အဲ့ဒီကဘုထွက်သွားပြီအောင်တော့ပါသွားပြီအဲ့ဒီကနေဖြည့်ကြည့်လိုက်ဟောရတာငါတော့အုပ်ကြီး ပေါ်လာတာ900အုပ်ကြီးတစ်ထောင်အုပ်ကြီးနဲ့ပညာတွေပေါ်လာရင်စိတ်ကဝိတ္တဘယ်လိုလဲလို့ဟင်အဲစိတ်ကပေါ်လာရင်ဘယ်လိုလဲသိခါပေါ်ပေါ်မလို့ကိုကိုလိုလေးနဲ့မပြီးလေပြီးမှာဆိုလို့ပြောတာဟုတ်နော်အဲတော့ဟိုကယူလာတယ်ဒုက္ခအဋ္ဌနာဒါနာကပိုင်ရှင်ကြီးကိုဖြစ်နှုတ်ဖြစ်မပေးတဲ့ဘုရားသခင်ပြောတာလေ ဟုတ်တော့မယူပါဘူးလို့ပြောတို့သူ့ကိုလည်းစံတော်မှာတွေ့ကြတဲ့တွေ့ကြုံပဲလေလျှော့တစ္ဆာတော်ကိုကြည့်နေလမ်းတော်တော့ဒီအကောင့်လို့မကြည့်ဘူးတစ္ဆာတော်ကိုကြည့်တကယ်လို့နားလေကောင်မှာတွေ့လို့အမြင်မတော်ရင်ဘင်းကိုတွေ့ထားတယ်ပါယူသွားလို့တော့အဲ့ဒီလိုမျိုးတပြုတ်တွေတွေ့ခဲ့တယ်ဟင် ခန္ဓာတော့ရင်းချက်ပြီးသားဘောင်းချက်ခေါ်တာတို့ဝိရှိမနောဘောင်းချက်မှာဟင်ဝိရှိမနောဘောဟင်တို့သိက္ခာဘုံကိုသိက္ခာဘုံနဲ့တူအောင်လာယူမယ်နော်တူအောင်လာယူတူအောင်ယူလို့ရင်မစင်းရပါဘူးဒီသိက္ခာဘုံကိုထိသိတဲ့ပုဂ္ဂိုလ်သာသနာဆောင်တဲ့နာမည်ကအမြဲတမ်းတော့လိုက်ပြီးတော့ ကိုညီပေးနေရပါဟုတ်ရကိုနောက်ကရေခါတော့ဘာမှပြုတ်မထားလို့မရှိတာကိုမတတ်ဘူးနောက်ကရှိနေတဲ့ရေခါတော့ကိုတို့ဒီတိလာရှိတဲ့သူတော်ကောင်းတွေရဲ့မြေတာတော့ပေါ်လာမှာဒီသင်္ခါဘုရင်လုံးလုံးနဲ့နားကြည့်ဆောင်ဆောင်တဲ့အတွက်လည်းပေါ်လာမှာရေခါတော့ ဒါလည်းမနေပါဘူးခရဘယ်လိုဆိုပြင်ခဲ့တယ်ဟင်တဆူရောကားလို့မပေါ်ဘူးဟင်ခရဘယ်လိုဆိုရှောင်ရဲတယ်လားမသိဘူးခရဘယ်လိုဆိုတင်းရဲတယ်လားမသိဘူးဖျားနဲ့တွေ့ဘူးလို့တရားနာဘူးလို့တန်ခါနဲ့ကြုံဘူးလို့ဖျားရဲ့ဆိုသူချင်းနဲ့စပေါ်နေတာနည်းနဲ့ပါတယ်မဟုတ်ဘူးတရားဟောနာခြင်းကိုတန်ခါဆိုသူချင်းစပေါ်တယ် မင်းရဲ့ပါရမီမှာပေါ့။အဲ့ဒီတွေ့ခဲ့တဲ့တုံးကလူခဲ့တန်းခဲ့တဲ့ဒီခါတို့တို့မနေဘူး။ဟုတ်လား။ဟေးဘာဖြစ်လို့အဲ့ဒါလေးမပေါ်တော့ဘာပေါ်လဲ။သူတို့ဒီရှင်မန်တော်ဒီပေါ်တို့ညာတော့အလုံးအမိုက်လို့ပြီးတော့နေတော့တမန်တော်တမန်တော်အဲ့တဲ့ကတမန်တော်တရားလေးမထင်ပါဘူး။တို့ဘယ်လိုမှမိုက်လို့ပြီးဝင်နေမှာလို့ အဲ့တော့ရှိနေတဲ့ရှိပေါ်မလားမေရှိကဟိုတော့ကလည်းတော့ကလည်းတွေးနေတာမေရှိကဒါပဲပြောနေတယ်ဒါပဲဉာဏ်စီပြီးတော့တို့မြုပ်နေတာဟုတ်နော်အဲ့တော့သိခါဘုဒ္ဓသိခါဘုဒ္ဓနဲ့တူအောင်ဥပုပ်ဥပုပ်နဲ့တူအောင်စောင့်ကြည့်စမ်းပါရှိတဲ့အန္တရာယ်ကိုတော်ဝင်ပြီးပါတယ်ဟုတ်နော်သိခါဘုဒ္ဓသိခါဘုဒ္ဓနဲ့တူအောင် ဆောင်ရွက်တာဖို့အရေးကြီးဆုံးတို့ဦးတို့ဒီကသိစေခြင်းလို့ဒါတွေပြောတာနော်နားတော်ကောင်းအောင်ပြောတာလို့ဦးဒီမိတော်ရဲ့ဘုံတော်မှလည်းတော့ဆေဘာတော်ဒီလာတော်ကိုယူယူတီတီကျင့်သုံးဆောက်ပြီးကြရတော့ဒီလာကိုခံစီရနာဒီလာတရားတော်ကိုနာကြားကြရတော့တတ္တမတော်နာ ကုသိုလ်ခံစီရနာဆွမ်းအစရှိသောဒါနဝတ္ထုတို့ကိုပြုဒါနသောဒါနစီရနာဤသုံးချက်သောကုသိုလ်သုံးချက်သောစီရနာတို့ကြောင့်ဤနိဗ္ဗာန်ဤချင်းဤကာမစာ၍မိမိတို့ကိုပြုပါွာတွင်ဝါပမြို့တွင်မြို့ပပြည်တွင်ပြည်ပမထာလာ၌ဖြစ်စေဖြစ်တတ်အောင်စေရောက်တတ်မှု အနိဋ္ဌအဘိဓမ္မာမှာပေါ်မှာကင်းဝေးကြပြီမိမိတို့လူရှိအားတောင်းတတော်တော်ကိစုလောကုတ္တဆုပေါင်းပြည့်စုံကြပါစေ။